အပိုင်းနှစ်တရားဒေသနာတော်ရှင်နန္ဒမထေမြတ်ကပိလဝုမြို့တော်မှာတန်ထာကာရဆိုတဲ့မြို့တွင်အဆောက်အုံမှာတေခပတိဝရတေခတုတ်တံကို ရသော်ဘုရားရဲ့အမိတ်နဲ့ဟောကြားခဲ့တာဖြစ်တယ်အပိုင်းတစ်မှာတေခပုဂ္ဂိုလ်တွေချင်းရမယ်ချင်းစဉ်နံပါတ်1နဲ့နံပါတ်2ကိုရှင်းလင်းပြခဲ့ပြီဖြစ်တယ်ပေါ့ နံပါတ်1ကသီလတမ္ပနောဆရာဆရာကိုချင်းသီလတွေနဲ့ပြည့်စုံရမယ်ဆိုတဲ့အပိုင်းကိုချင်းသီလပြည့်စုံရမယ်ထိုကိုချင်းသီလပြည့်စုံတယ်ဆိုတဲ့ထဲမှာအသစ်ဆိုတဲ့ကျင့်ဝတ်နိတိတွေလှုပ်တဲ့နာနဲ့မလှုပ်တဲ့နာတွေသွားတဲ့နာနဲ့မသွားတဲ့နာအဆုံး ပါဝင်ပြီးတော့ရှင်းလင်းပြထားတာဖြစ်တယ်ပေါ့ဒုတိယကအိန္ဒြိယေတုခုတ်တာတော်ရောအိန္ဒြိတကားကိုလုံညုံအောင်ထိမ့်သိမ်းဆောက်ရှောက်ခြင်းဆိုတဲ့ဒုတိယကျင့်စဉ်ဒါကတော့သီလခိုင်မြဲဖို့အတွက် ဗုဒ္ဓမအရေးကြီးတဲ့အချက်တစ်ခုဖြစ်တယ်ပေါ့နံပါတ်1သီလဆိုတာကကာယကံဝစီကံနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဝိတိတ်ကမလို့ခေါ်တဲ့ကိလေသာကျွလွန်လာတဲ့ကိလေသာကျွလွန်စေကြောင်းဖြစ်တဲ့ကိလေသာကာယကံဝစီကံကို ထိမ့်သိမ်းခြင်းအပြင် ကိရိတာကိုနှိကွက်တဲ့ချင်းစင်ပါပဲအိန္ဒြိယတံဝရအိန္ဒြိယသူခုဒ္ဒတော်ရဆိုတာကြတော့တတိနဲ့ပတ်သက်တယ်တတိဟာအမှန်တမ်းရေးကြည့်လို့ကာယကံဝစီကံသီလထိမ့်သိမ့်ပြီးတဲ့နောက်မှာစိတ်ပိုင်းဆိုင်ရာကနေစပြီးတော့အခြေခံကြကြတတိထားလိုက်မယ်ဆိုရင် ကာယကဝစီကထိတ်သိမ်းမှုဟာပို့ပြီးတော့ပြည့်စုံနိုင်တာပေါ့အဲ့တော့မြတ်စွာဘုရားရဲ့ခြင်းစဉ်ဆိုတာဟာအလုံးသိရှိနားလည်ထားကြရမှာကတော့ဘာအတွက်လောက်တာလဲလောကမှာဒုက္ခဆိုတာကိုဘယ်သူကဖန်တီးနေတာလဲ ဘဝကြီးကိုဘယ်သူကဖန်တီးနေတာလဲအဲ့ဒီဘဝဒုက္ခကိုဖန်တီးနေသူဟာဘုရားရဲ့ဆုံးမအရာဆိုရင်ကံနဲ့ကိရိတာပဲဖြစ်တယ်ကံတရားနဲ့ကိရိတာဒီနှစ်ခုပေါင်းစပ်ပြီးတော့လူတွေဒုက္ခတော်တွေဒုက္ခရောက်ဖို့ဖန်တီးနေတယ်ဆိုတာ ဒါအဓိကအခြေခံအဖြစ်သိထားရမှာကံနဲ့ကိလေသာသည်ဘဝဒုက္ခကိုဖန်တီးနေတာဖြစ်တယ်ပဋိစ္စသောပရှုတော်ကနေပြောမယ်ဆိုလို့ရှိရင်အဝိဇ္ဇပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုတဲ့ဒီအချက်လေးကိုကြည့်အဝိဇ္ဇဆိုတာကိလေသာ သင်္ခါရဆိုတာကံအဲ့ဒီကိလေသာနဲ့ကံနှစ်ခုပေါင်းစပ်ပြီးတော့ဝိညာဏဆိုတဲ့ပရိသေကိုဖန်တီးကြတာပဲနောက်ပရိသတ်သုံးဘဒုတိယပိုင်းကိုခြိလိုက်ပဲဆိုရင်တဏပစ္စယဥပါရဏဥပါရဏပစ္စယဘဝဘဝပစ္စယဇာတိဆိုတဲ့အပိုင်းလေးကိုခြိလိုက်တဏရေဥပါရံရေ ဒီနှစ်ခုကခိလေသာဘဝဆိုတာကမ္မဘဝကိုယူတဲ့အခါမှာကံအဲ့ဒီမှာလည်းပဲကိလေသာနဲ့ကံနှစ်ခုပေါင်းစပ်ပြီးတော့ဇာတိဆိုတဲ့ဘဝကိုဖန်တီးပြန်တာပဲဖြစ်တယ်အဲ့တော့ဘုန်းကြီးတို့တွေသဘောပေါက်ထားရမှာတော့တို့တွေကြုံတွေ့နေရတဲ့ ဝဒုက္ခကြီးကိုဘသူကလုံနေတာလဲဘသူကဖန်နေနေတာလဲလို့ပြောမယ်ဆိုလို့ရှင်ကံနဲ့ကိလေသာကလုံနေတာကံနဲ့ကိလေသာကဖန်တီးနေတာအဲ့ဒီကံကိလေသာနှစ်ခုပေါင်းစပ်ပြီးတော့ဖန်တီးနေတဲ့အထဲမှာဘသူကအဓိကကြလဲလို့ဆိုရင်ကိလေသာကအဓိကကြတာကိလေသာကအဓိကကြလို့ ကိလေသာကိုဖယ်ဖို့လမ်းစဉ်တစ်ခုချမှတ်ရတာဖြစ်တယ်ကိလေသာဖယ်လိုက်ရင်ကံတရားအလိုလိုဖယ်ရှားပြီးသားဖြစ်တယ်ဒါကြောင့်မို့ကိလေသာကအဓိကတခါအဲ့ဒီကိလေသာထဲမှာလည်းပဲဘသူကအဓိကလဲလို့ဆိုရင်ပရိသတ်ဘုပ္ပနဲ့ပြောမယ်ဆိုရင်အဝိဇ္ဇာနဲ့တဏှာပေါ့ ပြိဿသမုပ္ပါရှေ့ပိုင်းမှာအဝိဇ္ဇာဆိုတဲ့ကိလေသာပြိဿသမုပ္ပါနောက်ပိုင်းမှာကျတော့တဏှာဆိုတဲ့ကိလေသာအဲ့ဒီကိလေသာတစ်ခုကအဓိကဖြစ်တယ်အဲ့ဒီထဲမှာလည်းပဲသစ္စာရှုတော်ကပြောလိုက်မယ်ဆိုရင်အဝိဇ္ဇာကဖုံးကွယ်ယူဖုံးကွယ်ဖုံးကွယ်ယူဖုံးကွယ်ပေးတာဖြစ်တယ် အဓိကလက်သေးကတဏှာဖြစ်တာမို့ဒုက္ခသမှုရရောတဏှာသစ္စာရှိတော့ငါရှိတဲ့အခါကျတော့အဓိကတဏှာတစ်ခုတည်းကိုပဲပြောလိုက်တာအနေကဇာတိတန်တာရံတဏဝိတံအနိပိတံဆိုတဲ့ထဲမှာလည်းပဲမြတ်စွာဘုရားကတဏှာကိုဂဟကာရခန္ဓာအိမ်ဆောက်လုပ်သူအဖြစ် ဖော်ပြထားတာရှိတယ်သစ္စာတရားတော်မှာဆိုရင်ယာယန္တနာပေါ်လို့ဘဝိကသစ္စာမှာတဏှာကိုဘောဓပဝိကဘဝကိုဖြစ်စေတယ်လို့ထပ်ထပ်ပြီးတော့ ပုဏ္ဏဘဝထပ်တလဲလဲဒီဘဝပြီးနောက်ဘဝနောက်ဘဝပြီးနောက်ဘဝနဲ့ဆိုပြီးတော့ပုဏ္ဏဘဝဘဝတွေမပြတ်အောင်ထပ်ထပ်ပြီးတော့ဘဝတွေကိုဖန်တီးပေးနေတဲ့အကြောင်းတရားဟာတဏှာပဲလို့အဲ့တော့ကိရိတာထဲမှာအဓိက point out လုပ်ပြတာအဲ့ဒါဗုဒ္ဓရဲ့ဗုဒ္ဓဘာသာရဲ့မြတ်စွာဘုရားဟောတဲ့ကျင့်စဉ်မှန်သမျှပြစ်မှတ်ကတော့အဲ့ဒီ ဘဝကိုဖန်တီးနေတဲ့ခိတ္တတာတွေကိုဖယ်ရှားဖို့ပဲအဓိကအဲ့ဒါကိုသဘောပေါက်ဖို့လိုတယ်နော်ထို့တွေကျင့်နေတာပြစ်မှတ်ကဘယ်သူလဲဘယ်ဟာလဲဆိုလို့ရှိရင်ကိလေသာပဲဖြစ်တယ်ကိလေသာကျိန်းသွားရင်ကံနဲ့ကျိန်းသွားတယ်ဒါကြောင့်မို့လို့ကိလေသာဖယ်ရှားရေးလမ်းစဉ် စိတ်ဖြူစင်အောင်ထားဆိုတာလဲကိလေသာဖယ်ရှားတာကိုပြောတာတမန်အယက်သားတွေပြောတဲ့စိတ်ဖြူစင်မှုဆိုတာပေါ်ရန်လေးပြောတဲ့စိတ်ဖြူစင်မှုတကယ်စိတ်ဖြူစင်မှုဆိုတာကိလေသာကင်းမှစိတ်ဖြူစင်တာအဲ့တော့အဖြူစင်ဆုံးစိတ်ကိုပြောပါဆိုလို့ရှိရင်အရဟတမေစိတ်တို့ရဟတဖို့စိတ်တို့အဖြူစင်ဆုံးဉာဏ်နဲ့စိတ်တွေကဒီလောက်ဖြူစင်တယ်လို့ပြောလို့မရဘူး။ဘာကြောင့်လဲဆိုကိလေသာတွေရှိနေသေးတယ် အဲ့တော့ဘုန်းကြီးတို့တွေတရားကျင့်ကြတယ်တရားကျင့်ကြတယ်ဆိုတာဘာအတွက်ကျင့်တာလဲလို့ဆိုရင်ကိလေသာဖယ်ရှားဖို့ကျင့်တာကိလေသာကိုဘာကြောင့်ဖယ်ရှားကျင့်တာတော့ဆိုဘဝဒုက္ခတွေကိုဖယ်ရှားကျင့်လို့ကိလေသာဖယ်ရှားမှဘဝဒုက္ခတွေဖယ်ရှားဘဝဆိုတာဒုက္ခမဟုတ်ဘူးဒုက္ခဘာဖြစ်လို့တော့ဆိုတော့မြတ်စွာဘုရားကဘဝရလာတာဒုက္ခရလာတယ်လို့ပဲဟောတာခန္ဓာ၅ပါးနဲ့ကြည့်မယ်ဆိုရင် ဘဝဆိုတာခန္ဓာ၅ပါးရဲ့ဖြစ်ပေါ်မှုကိုဘဝလို့ခေါ်တာပဲတခြားခေါ်စရာမရှိဘူးခန္ဓာ၅ပါးရလာတာကိုပဲခန္ဓာ၅ပါးရဲ့ဖြစ်ပေါ်မှုကိုပဲဥပပတ္တိဘဝလို့ပြိဿတော်ဘာမှလို့သုံးတာအဲ့တော့ဘဝရလာတာဟာဒုက္ခရလာတာဖြစ်တယ်အဲ့တော့ ဒီဘဝကိုဖယ်ရှားခြင်းလို့ရှိရင်တိုက်ရိုက်ကြီးဖယ်ရှားလို့မရဘူး။အမှားအပြင်ကြည့်မယ်ဆိုလို့ရှိရင်လူတွေကဘဝမှာဒုက္ခတွေကြုံတဲ့အခါသိရင်အေးတယ်ဆိုပြီးတော့ဆုစိတ်လောက်ကြတယ်ကိုယ့်ကိုတတ်သေးကြတယ်။အဲအေးမလဲ။ဒီဘဝပြီးရင်ဒီတဲ့ဆိုတဲ့နောက်ဘဝတစ်ခုရောက်ရောက်လာအောင်မှာဘဝဟာပြတ်မှာမဟုတ် အဲ့တော့ဘဝကိုဖယ်ရှားခြင်းနဲ့ဆိုလို့ရှိရင်တော့ဘဝကိုဘယ်သူကနေပြီးတော့ဖန်တီးနေတာလဲဆိုတော့တရားခံကိုရှာဖို့လိုတယ်အဲ့ဒီတရားခံကဘယ်သူတော့ဆိုကိရိတာပဲဖြစ်တယ်ကိရိတာထဲမှာအဓိကတရားခံကဘယ်သူတော့ဆိုရင်တဏှာပဲတဏှာလို့ပြောလိုက်ရင်ဉာဏ်နဲ့ကိလေသာတွေမပါဘူးလို့ဒီလိုပြောတာမဟုတ်ဘူးခေါင်းတက်ပြီးတော့ပြောတာဒါကိုဗရဏနီးလို့ခေါ်တယ် အဓိကပြာဏကို ပြောလိုက်လို့ရှိရင်နောက်ဟာတွေပါသွားဥပမာမဲ့ခုခေတ်နဲ့ပြောမယ်ဆိုရင်တပ္ပတာကြီးကြွလာပါတယ် သူ ပြောမယ်ဆိုရင်တပ္ပတာတယောက်တည်းမလာဘူးသူကိုယ်ရန်တော်တွေပါတယ်သူနောက်လိုက်လောက်ပါတွေကုန်ပါတယ်ဒါပေမဲ့အဲ့ဒီလူတွေကိုထဲ့မပြောအဲ့ဒါကိုပြာဏနီးလို့ခေါ်တယ်အဓိကတူပဲပြောလိုက်တာဌာနတွေကအလိုလျောက်ပါသွားတယ်အဲ့လိုပဲ တဏှာလို့ပြောလိုက်လို့ရှိရင်ဉာဏ်ကိရိတာတွေကုန်ပါလာတယ်တဏှာဖယ်လိုက်ရင်လည်းဉာဏ်ကိရိတာတွေကုန်ဖယ်ပြီးသားဖြစ်တယ်အဲ့တော့တေခပฏิပဒါအားဆိုတာဘဝဒုက္ခတွေကလွတ်မြောက်ဖို့အတွက်မပြောင်းလဲတဲ့ရိုးရှင်းတဲ့ရဗုဒ္ဓရဲ့တခုတည်းသောခြင်းစဉ်ကြီးပါပဲ ဧကယနောယမခောလို့ဆိုတဲ့ဒီကျင့်စဉ်ဟာလည်းပဲကိရိတာဖယ်ရှားတဲ့ကျင့်စဉ်ပဲဖြစ်ပါတယ်။ဒါကြောင့်မို့ဘုရားဘာသာရေးအနေနဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုကျင့်ပြီးဆိုရင်ကိရိတာတွေကိုအစင်းနဲ့ဖယ်ရှားသွားဖို့လိုအပ်တယ်။ ကိလေသာကြောင့်ဖြစ်ပေါ်လာတဲ့ကာယကံတောင်းကျမှုဝစီကံတောင်းကျမှုကိုသီလနဲ့ဖယ်ရှားလိုက်ထိမ့်ချုပ်ပေးတာအဲ့ဒါထိမ့်ချုပ်ပြီးတဲ့အခါမှာရှင်တွင်နှလုံးထဲပါကိလေသာဖြစ်မလာအောင်တတိနဲ့ယစီတကနာတကနှာခေါင်းတကလျှာတက ကာယတကာမနတကာလို့ဆိုတဲ့အာယုန်ဒီဝိညာဉ်ထွက်ရာသို့မဟုတ်စိတ်ကအာယုန်နဲ့ဆက်သွယ်ရာအဲ့ဒီတကားပေါက်တွေကိုစိတ်နဲ့အာယုန်နဲ့ဆက်သွယ်တဲ့အခါမှာကိလေသာပါမလာအောင်စစ်ထုတ်ဖို့လိုတယ်။မှန်တော့အာယုန်ကိုမဝင်အောင်တားတာမဟုတ်ဘူး။အာယုန်ပေါ်မှာ စိတ်ကတွေ့တာတဲ့လောဘမဖြစ်ဘူးမုန်းတိတဲ့ဒေါသမဖြစ်ဘူးအဲ့ဒါကိုစစ်ထုတ်တာနော်တကားဆိုတာကတော့ဝင်သူထွက်သူကတော့အသုံးပြုရမှာပဲတကားပိတ်ထားလို့တော့မရဘူးအဲ့ဒီအခါမှာစစ်ဆေးပြီးတော့ဝင်တဲ့ပုဂ္ဂိုလ်ဝင်ရမယ်ဝင်တဲ့ပုဂ္ဂိုလ်မဝင်ရဘူးဘသူတွေကိုဖယ်ရှားမှလဲဆိုရင်စိတ်ထဲမှာအာယုန်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့လောဘဒေါသ ဒီကိလေသာတွေမဝင်အောင်ထိမ့်သိမ့်တာကိုအိန္ဒြိယေသူဂုဏတော်ရောလို့နံပါတ်1ချင်းစဉ်ကဒါသီလကိုထောက်ကူပြုတဲ့ချင်းစဉ်ပဲတတိတတိနဲ့ထိမ့်သိမ့်ဆော့ဆော့တာအဲ့တော့တရားကျင့်နေတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒါကိုမထိမ့်သိမ့်ပဲနဲ့တရားပဲထိုင်နေဆိုပြီးတော့ထိုင်နေလို့မရဘူးနော်တတိထားဖို့ရတာအချိန်မရွေး ကိုမျက်စိဖွင့်လိုက်တာနဲ့အဆင်အယုံတွေဝင်လာမယ်နားဆွင့်လိုက်တာနဲ့အတန်တွေဝင်လာမယ်ဝင်လာတဲ့အဆင်အယုံအတန်အယုံတွေပေါ်မှာစောင့်ကြည့်ရမှာပါတော့ဆိုရင်အဲ့ဒီပေါ်မှာစိတ်ကလေးကစိတ်ကလေးလို့ဆိုပါစို့စိတ်ထဲမှာတဏှာဖြစ်လာသလားတဏှာဝင်ပူးလာသလားသို့မဟုတ်မကျေနပ်တဲ့ဒေါသဝင်ပူးသလား အာယုံလာလို့ရှိရင်ကိုကြိုက်ရင် လောဘမကြိုက်ရင်ဒေါသဒီလိုလာတာကိုအဲ့တော့လောဘဒေါသမဖြစ်အောင်တတိကနေပြီးတော့သူတို့ထိမ့်သိမ့်ပေးနေတာအဲ့တော့ထိုင်းနေတာပဲဖြစ်ဖြစ်သွားနေတာပဲဖြစ်ဖြစ်အိတ်နေတာပဲလျှောက်နေတာပဲဖြစ်ဖြစ်လျှောက်တဲ့ရသွားဣရိယာပုတ်၄ပါးလုံးမှာအာယုန်ရာကိုဒီ द्वार တွေနဲ့လာရောက်ပြီးတော့ဆက်သွယ်နေကြတာဖြစ်လို့ဆက်သွယ်နေတဲ့အချိန်တိုင်းအချိန်တိုင်းကို တတိထားပြီးတော့စောင့်ကြည့်နေတာအိန္ဒြေသူကုတ်တက်သွားတာလို့ခေါ်တယ်။အဲဒီမှာတတိလေးကလွတ်သွားလိုက်တာနဲ့တပြိုင်နက်နေသက်ဆရာအာယုံဆိုရင်လောဘဝင်လာပြီ။မကြိုက်တဲ့အာယုံဆိုရင်ဒေါသဝင်လာတယ်။အမှန်မသိဘူးဆိုရင် မောဟကတိတ်တိတ်လေးဝင်ဒီပုံစံကို ပြောတာ။အဲ့တော့ ဒီနှစ်ခုနဲ့တည်းမဲ့လောကမှာအတော့ကိုကောင်းတဲ့လူကောင်းသူကောင်းလို့ဆိုရတဲ့အဆင့်မျိုးရောက်သွားပြီလောကတော်ကိုထိနိုင်ပြီဆိုရင်လူတွေမှာဟာတကယ်လူတော်ပဲ တကယ်လူကောင်းပဲထိတဲ့အဆင့်နေတာတောင်မှပဲကိုချင်းသီလလေးကောင်းတာတော့မဟုတ်သူတော်ကိုမညှင်းဆဲတာ မနှိမ့်ဆက်တာမစော်ကားတာဆိုတာလေးတွေကိုကြည့်ပြီးတော့ လူကောင်းလို့သတ်မှတ်နေချဗျာအခုဟာကတော့လူကောင်းထဲမှာတကယ်ကောင်းတဲ့ perfect ဖြစ်တဲ့တကယ်လူကောင်းပဲတိလတပ္ပနောဆိုတဲ့နံပါတ်1အချက်နဲ့ပြည့်စုံမယ်အိန္ဒြိယေသူဂௌဒတော်ရဆိုတဲ့ဒုတိယအချက်နဲ့ပြည့်စုံမယ်ဆိုတကယ်လူကောင်းဖြစ်သွားတယ်တကယ်သူရောစင်ဆိုတာအဲ့ဒီချက်မှာသူရောစင်လို့ပြောကာယကံဝစီကံလည်းလုံယုံတယ် စိတ်ကိုလည်းထိမ့်သိမ့်ထားတယ်သို့တော့မပွေးခပိုက်ပိုက်ထားသလိုသူ့ရင်ထဲမှာတော့ကိလေသာတွေကရှိနေသေးတယ်သူ့လုပ်ငန်းဟာမပြီးသေးဘူးလို့ပြောအဲ့ဒီရင်ထဲမှာရှိနေတဲ့ဆိုလိုတာကတော့အဲ့ဒီကိလေသာတွေဟာ positive ဖြစ်နေတယ်လို့ပြောကြပါစို့အဲ့ဒီ positive ဖြစ်နေလို့ရှင် အနေကြီးကအချိန်ပြေးလာနိုင်တယ် negative ဖြစ်အောင်လုပ်ရမှာ ကနေ့ခေတ်ကတော့ကိုရိုနာဗိုင်းရပ်စ် COVID-19 ခေတ်မှာဆိုရင်တော့ဒီစကားနှစ်ခုကရှေ့တန်းရောက်လာ positive နဲ့ negative ဆို negative ဆိုရင်လူတွေကဝမ်းသာနေကြတယ်တကယ်ကတော့ကိလေသာ negative ဖြစ်မှဝမ်းသာရမှာပို့ပြီးတော့နော်ကိုယ်ရင်ထဲမှာကိလေသာတွေကဒီ covid negative ဖြစ်ပေမဲ့လို့ကိလေသာတွေ positive ဖြစ်နေသေးတယ်ဆိုတာကိုသတိထားဖို့လိုအပ်တယ်အဲ့ဒီကိလေသာတွေ positive မဖြစ်အောင်တို့တွေကပိုရေးချီးနေတယ်ဟုတ်ပြီဒီကျင့်စဉ်တစ်ခုနဲ့အတော်အတန်ထိမ့်ချုပ်ထားလိုက်ပြီထိမ့်ချုပ်ထားပြီးတော့နောက်ထပ်ဝင်ပေါက်တစ်ခုကအရေးကြီးတဲ့ဝင်ပေါက်တစ်ခုကပါတော့ဆိုတာနံပါတ်3မှာအဲ့ဒီဝင်ပေါက်ပိတ်ဖို့သူကြတော့ပညာနဲ့အသုံးချရမှာဖြစ်တယ် တတိနဲ့တင်မရပညာနဲ့ပါသုံးချဖို့အဲ့ဒီနံပါတ်3ကျင့်စဉ်ကိုဒီကနေ့ရှင်းပြီးတော့ပြောအောင်ဘောဇနိမတ္တင်ညူဟောတိဘောဇနိစားသုံးတဲ့အစာအာဟာရအစာအာဟာရကိုစားသုံးတဲ့အခါမှာမတ္တင်ညူအတိုင်းအတာပမာဏကိုသိသူဖြစ်ရမယ် မတ်တင်ညူဟောဒီအတိုင်းတာပမာဏသိသူဖြစ်ရမယ်ဒီချက်ဆိုတို့တွေကနေစဉ်နဲ့အမျှအစာစားနေကြရတယ်အစာမစားရင်လည်းအသက်ရှင်မှာမဟုတ်ဘူးအစာနဲ့မကင်းနိုင်ကြဘူးဒါကြောင့်မို့ဘောဇနိမတ်တင်ညူစားတဲ့တောက်တဲ့အခါမှာပမာဏကိုသိသူဖြစ်ရမယ်ဆိုဘယ်လိုသိသူဖြစ်တယ်လဲဆိုအဓိပ္ပာယ်ရှင်းလင်းဖို့လိုအပ်တယ်ပေါ့ အဲ့ဒီအမှာရှင်အနန္ဒာရှင်းပြတာလေးကိုပထမပြောအောင်ပါဠိတော်တွေထဲမှာလည်းပဲဒီတိုင်းပဲရှင်းပြတယ်အစာစားတဲ့အခါမှာအတိုင်းအတာပမာဏကိုသိတယ်ဆိုတာဘာပြောတာလဲလို့ဆိုရင်အကျိုးအပြစ်ကိုဆင်ញင်စဉ်းစားပြီးကိုယ့်ရင်ထဲမှာ ရာသတဏကစတဲ့ကိလေသာတွေမဖြစ်အောင်စာတတ်တာကိုပောဇနိမတ္တညုတာလို့ခေါ်တယ်မတ္တညုလို့ခေါ်တယ်နော်ဝိတ္တမဆိုလို့စာလျှော့စာတာပြောတာမဟုတ်ဘူးဝိတ္တမဆိုလို့စာလျှော့စာတာမျိုးဒါမျိုးပြောတာမဟုတ်ဘူးအတိညာနဲ့စားပါလို့ဆိုလို့တယ်မတ္တညုဆိုတာသိရသိတယ်ဆိုတာ ဒီကိုယ်စိတ်ထဲမှာအစာနဲ့ပတ်သက်ပြီးတော့ကိလေသာမဖြစ်အောင်သိရမယ်လို့ဆိုလိုတယ်ဆိုလိုတာဖြစ်မဖြစ်သိနေရသိအောင်လုပ်အောင်သိအောင်လုပ်ပြီးကိလေသာမဖြစ်အောင်စားရမယ်ဒီလိုဆိုလိုတယ်နော်အဲ့ဒီမှာအခြေခံကြကြအနေစပြီးတော့ရှင်းပြတာလေးလည်းရှိဒီမှာတော့ပစ္စဝေခဏဆင်ញင်ပြီးတော့စားတယ်ဆိုတဲ့စားပုံစားနည်းလေးကိုပြောပြပါ ပဋိသင်္ခာယောနိသောအာဟာရံအာဟာရေတိဆိုတဲ့စကားဆရဗုဒ္ဓရဲ့တပိတာဝကဟာအာဟာရကိုစားတဲ့အခါမှာမှန်ကန်တဲ့အကြောင်းတရားတွေနဲ့ဆင်ញင်သုံးသပ်ပြီးတော့မှန်မှန်ကန်ကန်ဆင်ញင်သုံးသပ်ပြီးတော့စာစားတယ်ဆင်ញင်သုံးသပ်မှုဆိုတာအဓိကဘာကိုပြောတော့တော့ဆိုရင် အစာဘာလို့စားရတော့အချင်းညုတ်ပြောမယ်ဆိုရင်အစာကိုငါတို့ဘာလို့စားရတော့ခန္ဓာကိုယ်တည်တတ်မှုတရားဓမ္မကျင့်သုံးနိုင်မှုအဲ့တော့အဓိကရည်မှန်းချက်ကတရားတရားဓမ္မကျင့်သုံးနိုင်မှုကုသိုလ်တရားပြုလုပ်နိုင်မှုဟာဒါအဓိကဖြစ်တယ်ဒါအစားစားခြင်းရည်ရွယ်ချက်နောက်ရွှေရိုးလေးပြောတဲ့ရည်ရွယ်ချက်ကတော့ဘာလို့ဆို အစာမစားရရင်သူဟာအသက်မရှိဘူးအဲ့တော့အသက်ရှိတည်ထန့်ပြီးကောင်းတဲ့အလုပ်တွေလုပ်နိုင်ဖို့ဆိုတာဒီအစာစားခြင်းရဲ့ရည်ရွယ်ချက်ကဘာလို့ဆိုအသက်ရှိဖို့အသက်ဘဝမှာယက်တည်နိုင်ဖို့အတွက်စားတယ်ယက်တည်ဖို့စားတယ်အဲ့ဒီယက်တည်ဖို့လို့ဆိုတာဟာအစာကနေထောက်ကူပြုတယ်ဆိုတော့အကျိုးတရားကိုဆင်ញင်သုံးသပ်ပြီးတော့စားခြင်းပဲဖြစ်တယ်နော် အဲ့ဒါအဲ့လိုဆင်ញင်လိုက်ရင်ဘာဖြစ်တော့ဆိုရင်ခြိုက်လို့စားတာမဟုတ်ဘူးဝါကျင်လို့စားတာမဟုတ်ဘူးလှကျင်လို့စားတာမဟုတ်ဘူးခန္ဓာကိုယ်အစာမစားရင်သက်ရှိနိုင်ဘူးစားစားမှသက်ရှိပဲဆိုရယ်ဒီရွယ်ချက်ဟာအပ္ပဓမ္မရိုးရှင်းပြီးတော့အကျိုးသက်ရောက်မှုများစွာရှိတယ်ဘလောက်ထိအောင်အကျိုးသက်ရောက်တော့ဆိုရင်အေးအစာမစားရင်သက်ရှိနိုင်ဘူးအစာစားရမယ် ပြီးတော့ကိုယ်မှတဲ့တာစာမှကြမ်းမှမယ်ဟောဒီဟာလေးတွေသိတာကစပြီဘလောက်ရိုးရှင်းအဲ့ဒီရိုးရှင်းတာဟာဘာမှဒီအတွေးလေးကဘာမှအကျိုးမပြုဘူးလို့ထင်ကောင်းထင်လိမ့်မယ်တရားစွာအကျိုးပြုတယ်လောကလူတွေချိကြိုက်လို့စားတာတဲ့တယ်မတဲ့တယ်ကြိုက်တယ်ကြိုက်လို့စားကြိုက်ရင်တဝါတပြေးစားကြတယ်မကြိုက်ရင်လက်တော့မကြည့်ဘူး မကြိုက်ရင်ကြိုက်တဲ့အစာရှာစားတယ်တက်ရှိဖို့မဟုတ်တော့ဘူးရှာပေါ်မှာအရသာခံမှုဖြစ်သွားတယ်ကြည့်နေရည်ရွယ်ချက်ကပြောင်းသွားတယ်ဒါရှောက်လူတွေအစာစားနေတာဘာအတွက်စားနေကြတာတော့ဆိုအသက်ရှိဖို့စားတယ်ဆိုတော့အကျိုးကိုကြော်လွန်ပြီးတော့ဘာအတွက်စားနေကြတာကြိုက်လို့စားတာအရသာခံခြင်းလို့စားတာမျိုးစုံ အဲ့တော့ဘာတွေဖြစ်လာတော့ဆိုအစာကို အမျိုးစုံတွေချဲ့လာပြီးတော့ချက်ပြုတ်တဲ့နီးတွေကလည်း recipe တွေအများကြီးဖြစ်လာပြီးတော့နော်ခွီစိန်တွေကိုကိုလူမျိုးချက်တဲ့ဟာတွေမကောက်သူများလူမျိုးချက်တဲ့အစားအစာကဘာမှာအစားအစာတွေအများကြီးတွေဖန်တီးလာကြတယ်ဖန်တီးလာကြအဲ့ဒါတွေကကျမအေးအတွက်ဖန်တီးတာမဟုတ်ဘဲနဲ့လူတွေရဲ့ တတ်မဲ့မှုအတွက်ဖန်တီးတာတွေများဖန်တီးလာကြခဘာလှည့်ပြီးတော့ကောင်းတဲ့အစာတွေစားနေကြအဲ့တော့အသက်ရှင်ဖို့စားတယ်ဆိုတော့ရည်ရွယ်ချက်တွေကြော်လွန်နေတယ်လို့သူတို့ပြောများစွာကြော်လွန်သွားပြီအဲ့တော့များစွာကြော်လွန်တော့ဘာဖြစ်လဲဆိုတဏှာတွေတိုးပွားလာရာသတဏှာတွေတိုးပွားတဏှာတွေတိုးပွားတော့ဘာဖြစ်တယ်ကိလေသာတွေတိုးတာပေါ့ ကိလေသာတွေတိုးလို့ရှိရင်ခုနကိလေသာကိုလျှော့ချဖို့ဖယ်ရှားဖို့ဆိုတဲ့ကျင့်စဉ်ကနေလမ်းလွဲသွားပြီလမ်းလွဲသွားရင်မိစ္ဆာပฏิပဒါခေါ်တာပဲနော်မိစ္ဆာပฏิပဒါခေါ်တာပဲဘုရားရဲ့ကျင့်စဉ်ကနေလမ်းချော်သွားတယ်ဒီအစာလေးတစ်ခုကနေမှဒါလမ်းချော်သွားတယ်ဒါကြောင့်မို့လို့အစာစားတဲ့အခါမှာသူကအစာအာဟာရပေါ်မှာမက်မက်မောမောမရှိပဲ ကိလေသာကလွတ်မြောက်တဲ့အသိပညာနဲ့စားရမယ်လို့ပါဠိတော်တွေထဲမှာကြတော့ရှင်းရှင်းလေးပြောဟောထားတယ်နော်ရှင်းရှင်းလေးဟောတာသူကဒါယဟန်နေဒီကျင့်ရမှာမဟုတ်ဘူးအလုံးနဲ့သက်ဆိုင်တဲ့တရားတော်တွေပဲသောတံပိဋ္ဌပါတံဒီမရှိပါမတိဘူးလား မရှိမနိကေပါဠိတော်မှာလာတဲ့စကားပိုက်ကလေးတစ်ခုကအဂတိတော်အာရပေါ်မှာမမက်မောမောမရှိဘူးတဲ့အမုန်းစီတော်ကြိုက်လုံးလို့တဲ့တဲ့မတဲ့တဲ့တွေးဝေးမိန်မောစိတ်နဲ့စားတာမဟုတ်ဘူးတဲ့အနိစ္စပန်တော့ခိလေသာရဲ့လွှမ်းမိုးထားမှုကိုခံရတဲ့စိတ်နဲ့စားတာမဟုတ်ဘူး အာဒီနဝဓာတဝေအစာစားလိုက်လို့ရှိရင်ဒီအစာရဲ့အပြစ်ကကိုစားလိုက်တဲ့အစာဟာအာရိပတိကုလတင်ညာရှုတော့ကနေကြည့်လိုက်လို့ရှိရင်လက်နိုင်လိုက်တဲ့အချိန်ကစပါဇက်ထဲထည့်လိုက်ကြတဲ့ဒီအစာဟာမတန်ရှင်းတော့သူများကြွေးလို့မရတော့ပါဇက်ထဲဝါပြီးသူများကြွေးလို့မရတော့ ဒီအစာရဲ့တန်ရှင်းလက်ဆက်မှုတွေကခဏလေးပဲရှိတယ်နော်ပါဇာတဲ့ထည့်လိုက်ပြီးတဲ့နောက်မှာကြည်ကိုးပေါက်တော်တာကထွက်လာသမျှတွေဟာအကုန်လုံးယွန်စရာတွေကြီးဖြစ်ကုန်စားတော့ကတော့အများအလယ်မှာပျော်ပျော်ပါပါခန်းခန်းနာနာစားကြတယ်အဲ့ဒီအစားတွေအချိန်တန်လို့ဖိုက်ထဲကနေပြီးပြန်ထုတ်ပြီးစွန့်ပြရမယ်ဆိုတဲ့အချိန်ကျတော့ toilet လေးထဲမှာတယောက်တည်း ချက်ထိုးပြီးတော့စွန့်ပစ်ကြရလာတဲ့ရဇက်ကိုချိလိုက်မယ်ဆိုလို့ရှိရင်ဒါအာဒီနဝငါတို့စားတဲ့အစာဟာတွေရဲ့အပြည့်နာစာတွေပါလားရောစရာတွေပါလားဆိုအာဟာရပတိကုလသိနော်အဲ့ဒါကိုပြောတာအာဒီနဝတတဝီဖြစ်ပေါ်လာတဲ့အစာအာဟာရရဲ့တက်တန်းလေးရလေအမတမတိုးတယ်ပါဇာတဲ့ရောက်သွားတဲ့ကသူများပေးလို့မရတော့ဘူး ဖိုက်ထဲရောက်ပြီးတော့ချိန်တန်လို့စွန့်ပြရပြီဆိုတဲ့အချိန်မှာအလုံးကယွန်ရှာကြတဲ့အနေထားမျိုးရောက်သွားတယ်ခန္ဓာနာနာခမ္မကြီးတွေထဲမှာခုံရှိသေးရှိ ပုံကိုယ်တွေကြားထဲမှာစားထားတဲ့အစာတွေဟာနောက်ကြတော့တိတ်တိတ်ပုံပြီးတော့တယောက်တည်းစွန့်ပြရတဲ့အနေအထားမျိုးရောက်သွားတယ်ဆိုတော့ဒီအစာဟာဘယ်လိုလုပ်ပြီးတော့နေသက်ဆရာ ကောင်းတယ်လေအဲ့တော့ तू သူမစားလို့လည်းဖြစ်ဘူးသူစားတာကခန္ဓာကိုယ်အသက်ရှိဖို့တည်တတ်ဖို့အင်အားရှိဖို့ဆိုရက်ရွေးချက်လေးရတာမှန်ကန်တဲ့ရွေးချက်လေးပဲအဲ့ဒါလေးနဲ့စားအဲ့ဒါကိုပြောတာဒီအာဒီနဝထတ်တော်ကြီးနောက်ဆုံးကနိတရဏပညောတဲ့ကိလေသာကဘလို့ထွက်ထွက်ရမယ်ဆိုတဲ့ထွက်ကြောင်းလမ်းကို သိတဲ့ပညာကိုနေတရဏပညာလို့ခေါ်တယ်နေတရဏပညောပြိဖုံစတိအဓိကတော့အဲ့ဒါစားတဲ့အပေါ်မှာဖြစ်ပေါ်လာနိုင်တဲ့ရတ္တတဏအစာကောင်းပေါ်မှာမက်မက်မောမောစားတဲ့ရတ္တတဏကိုငါတို့ကဖေရှားမယ်အဲ့လိုသိတာကိုနေတရဏပညာလို့ခေါ်တယ် အဲ့ဒီပညာနဲ့စာရမယ်လို့ဆိုလို့အတ္တမဟာပြည့်ကြည့်ပဲဆိုရင်စားရတော့မှပဲဟိုချုပ်ချယ်တယ်လို့ထင်ကောင်းထင်နေတယ်မဟုတ်ဘူးကိလေသာဖယ်ရှားဖို့ရှင်ထဲက positive ဖြစ်နေတဲ့ကိလေသာတွေ negative ဖြစ်ဖို့ဆိုရင်တော့ဒါလောကလိုအပ်တယ်ပေါ့ဘုန်းကြီးတို့တွေဒီတိုင်းနေမယ်ဆိုလို့ရှင် အစာအာဟာရတစ်ခုတည်းနဲ့ဒုက္ခရောက်သွားကြတာအများကြီးပဲလေနော် ကျမရေးထိခိုက်တယ်အစအသက်ဆုံးရှုံးတယ်ကိလေသာတိုးပွားပြီးနောင်ဘဝတန်တရားတန်တရားမှာဆင်းရဲဒုက္ခတွေနဲ့ဘဝစက်သိမ့်မကောင်းတာတွေဒါဒီဘောဇနီအစာအာဟာရနဲ့ပတ်သက်လာတဲ့အကျိုးဆက်တွေသာဖြစ်တယ်ဆိုတာကိုအလေးနဲ့ထားပြီးတော့ဆင်ခြင်စဉ်းစားကြည့်ရသတနာကိုအကြောင်းပြုပြီးတော့မတည့်ဘူးဆိုတဲ့အစာလဲ စားမယ်ပြီးမှဆေးတော့မယ်အတွေးတွေဝင်လာပုံချိအောင်တချို့ကြတော့ဝါဝါစားပြီးသေးပဲဆိုတဲ့လူတော်ရှိဘဝကိုတော့ဆုံးသက်နိုင်လောက်အောင်သူကပြင်းထန်ဒီဘဝပြင်းထန်တာဒီဘဝတွေရက်သွားမှာမဟုတ်ဘူးဒီတဏဘဝစက်တိုင်းလိုက်ပြီးတော့ဒုက္ခပေးမှာဖြစ်တယ်အဲ့ဒီသဘောလေးတွေကိုဆင်ញင်ပြီးတော့ဒီအာဟာရကို မိဝဲသုံးဆောင်အောင်မှာဖြစ်တယ်လို့ရှင်အနန္ဒရှင်းပြပုံလေးကိုကြည့်ရအောင်အာရကိုစားတဲ့အခါမှာတဲ့မထားရမယ့်ရွေချက်၄မျိုးဒါမှန်ကန်တဲ့ရွေချက်ရှိဖို့လိုအပ်တယ်ပေါ့ဘာနဲ့ဘာကြောင့်ခုဒီကနေ့ခေတ်ကမ္ဘာကယောဂကိုဗစ် -19 ဖြစ်နေတဲ့အချိန်လေးမှာကြည့်ဘာကြောင့် master at နော်နှာခေါင်းစီပါဇက်ကဘာကြောင့်တာဘာကြောင့်လက်ဆေးရတယ်လဲဘာကြောင့်တုံးတဲ့တူရောရောနှောနှောမနေပဲနဲ့ခက်ခွာခွာနေရတယ်လေအဲ့သဘောပဲတော့ကမခုဆက်အောင်လို့နေတဲ့သဘောပဲအစာစားတဲ့အခါမှာလည်းပဲအဲ့လိုမကူးဆက်အောင် ရှောင်ရမယ့်ဟာနဲ့ဆောင်ရမယ့်ဟာနှစ်ခုရှိအဲ့ဒီမှာရှင်နန္ဒာကရှင်းပြတာလေးอ่ะနေဝတဝါယတို့ပြောဖို့ပါဖို့အာကစားလုပ်ဖို့စားတာမဟုတ်ဘူးခရံကိုတည်တတ်ဖို့စားတယ်နမရယမန်ရဖို့စားတာမဟုတ်ဘူး နော်ခန္ဓာကိုယ်ဗလာတောက်လာအောင် စားတာမဟုတ်ဘူးနော်အပြိုင်မှုစားတာမဟုတ်ဘူးနမန္နနာယအသားရည်ဆွပြည့်ပြီးဖြိုးပြီးတော့အလှတိုးအောင်စားတာမဟုတ်ဘူးနဝိဝုဒနာယတင်းအောင်တင်းတယ်တစားဆင်မှုစားတာမဟုတ်ဘူးလို့ဒါရိုးရိုးလေးရှင်းရှင်းလေးရသဗျာရှင်းရှင်းလေးဒီ တုတ်တန်နေမှာဒီတိုင်းပဲဖွင့်ဆိုတယ်အများလားမြန်မာလူလည်းရှိတ်တန်ဒီမှာဆိုလို့ရှိကြပါတယ်ဤသည့်စားပွဲအမဲမဲကိုမြူးရမှန်ကြွလှပရေစင်းပြဖြိုးခြင်းငါမသုံးပါဘူးဆိုတာအဲ့ဒါပြောတာနော်မသုံးပါဘူးအဲ့ဒါတွေအတွက်ရည်ရွယ်ပြီးတော့စားတာမဟုတ်ပါဘူးဆိုတာဒီမှာပါဠိတော်မှာ ဒေဝတဝါယမြူဖို့ပြောဖို့ကစားဖို့မယိနမရာယမယိဖို့နမန္နရာယအလှဆင်ဖို့နဝိဝဒနာယအသားရည်ပြည့်ဖြိုးဖို့ဆိုတာမျိုးတွေဒီဟာတွေအတွက် စားရမဟုတ်ပါဘူး။ဘာအတွက်စားရတော့ဆိုရင်ယာဝတိဝဣမတကာသထိတိယယပနာယဘဝဟာတက်ရှိနေမှာယက်တည်နိုင်တာဖြစ်တယ်။အဲ့ဒီ အသက်ဆက်ပြီးတော့ယတ္တိနိုင်ဖို့ဝိသုပါရတိယဗြဟ္မစရိယဒုက္ခယပင်မခန္ဓာကိုယ်ပင်မမှု မရှိဘဲနဲ့ညတ်သောခြင်းကိုချစ်နိုင်ဖို့ဒါကတော့ယဟန်တွေကိုရည်ရွယ်ပြီးတော့လောက်တာဆိုတော့တမန်အဖြစ်ပြောမယ်ဆိုလို့ရှိရင်အေးအတ္တဟိတပရဟိတကိုယ်အကျိုးသူအကျိုးတိုက်ပြည်အကျိုးလူမျိုးအကျိုး မိသားစုအကျိုးဆိုတဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်ဖို့ဘယ်မှာမှဟောဆောင်ရွက်နိုင်ဖို့လို့ဆိုရယ်ဒါထားမဲ့ရွေးချက်လေးတွေထားမဲ့ရွေးချက်လေးတွေသူတို့ပြခန္ဓာကိုယ်တည်တံ့ကြောင်းဖြစ်တဲ့ဇီဝိတိတ်တွေဟာမြတ်မြတ်တတာအသက်ဆက်နိုင်ဖို့ဝိန္ဒုပါရတိအမစားရလို့ရှင်ဆာလောင်ပြီးတော့ ပင်မဆင်းရဲမယ်အလုံးလုံးနိုင်မှာမဟုတ်ဘူးအဲ့တော့ပင်မဆင်းရဲမှု မရှိပဲအလုံးလုံးနိုင်အောင်စားတယ်နောက်စားခြင်းကြောင့်ဒီတတိပြုရမယ့်ဟာဘာလို့ဟုတ်တယ်ဒီရွယ်ချက်နဲ့စားတာမှန်တယ်ဒါပေမဲ့လို့မစားခင်ကရှိတဲ့ဝေဒနာ စားလို့ဖြစ်တဲ့ဝေဒနာဆိုတာနှမျိုးဖြစ်လာတယ် မစားရင်လည်းဝေဒနာဖြစ်မယ်စားရင်လည်းဝေဒနာဖြစ်မယ်မစားလို့ဖြစ်နေတဲ့ဝေဒနာဘာလို့ဆိုဆာလောင်မွတ်သိခြင်း gastric ထွက်တာတို့ဘာတို့ပေါ့နော်ခုကိလို့ပြောရနော်အဲ့တော့ gastric ပေါ့ဒီအစာအေး acid လောင်ခံရမယ်မစားခြင်းကြောင့်ဖြစ်တဲ့ဝေဒနာကိုဝေဒနာဟောင်းလို့ခေါ်တယ်နောက်တနည်းအဓိပ္ပာယ်ဖွင့်တာတော့ဝေဒနာဟောင်းဆိုတာအတိတ်ကံကြောင့် ခုခန္ဓာကိုယ်မှာဖြစ်ပေါ်လာမဲ့ဝေဒနာဟာကံတစ်ခုတည်းနဲ့ဒီကံတစ်ခုတည်းကနေပြီးတော့ဒီယောဂဝေဒနာကိုမဖြစ်စေနိုင်ဘူးလက်ရှိမတည့်တာစားခြင်းဆိုတဲ့အာဟာရနဲ့ပေါင်းစားလိုက်မှဒီယောဂဝေဒနာဖြစ်တာအဲ့တော့မတည့်တာမစားဘဲနဲ့ရှောင်းလိုက်ခြင်းအပြင်ကံကသူ့တစ်ခုတည်းအလုံးလုံးလို့မရဘူးကံကအကျိုးပေးခြင်းကိုလုံးလုံးလို့မရဘူး ဥပမာမဲ့လူတယောက်ဟာတရားမဲ့ကံပါပဲလို့သူတို့ခင်မှာလိမ်ပြန်မရှိဘူးဆိုရင်လိမ်ပြန်ပြက်ကြပြီးတရားမရှိဘူးပေါ့ဆိုလိုတာတခုနဲ့ပေါင်းဆက်မှဖြစ်တာနော် accident ဆိုတာပေါင်းဆက်လာအတိတ်ကံနဲ့ဒီဖြစ်တာနဲ့ပေါင်းဆက်အဲ့တော့ပုရဏဝေဒနာဆိုတာအဲ့လိုမျိုးလဲဆိုလိုတဲ့ပေါ့နဝိသဝေဒနာဆိုတာဒီစားလိုက်လို့ရှိရင် သူကအတိုင်းအတာတစ်ခုနဲ့မစားဘဲနဲ့ပိုစားလိုက်လို့ရှိရင်သူကဘာဖြစ်လာတော့ဆိုအ ਨੇ ဆုံးနေထိုင်မကောင်းဘိုက်အင်းလာတယ်ဘိုက်တင်းတယ်ဆိုတာဒါအသစ်ဖြစ်လာတဲ့ဝေဒနာအစာမကြေတာ ဖြစ်လာနိုင်တယ်အဲ့တော့စားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဝေဒနာဟောင်းလည်းမဖြစ်เสียဘူးဝေဒနာအသစ်လည်းမရเสียဘူးဆိုတဲ့ဆင်ញင်တုံတရားနဲ့စားဖို့ဆိုတာပြတာအမှန်တမ်းတိကျသိကြတယ် ဝေဒနာဟောင်းလည်းမဖြစ်စေနဲ့ဝေဒနာအသင့်လည်းမဖြစ်စေနဲ့မတည့်တာစားခြင်းအဖြစ်ယောဂဝေဒနာတွေကံကြောင့်ဖြစ်လာတဲ့ယောဂဝေဒနာတွေကဝင်လာနိုင်တယ်မတည့်တဲ့အစာအာဟာရစားလို့ရှိရင်ကံကအကျိုးပေးဖို့အခွင့်သာလာတယ်အဲကြောင့်မို့ဝေဒနာအသင့်လည်းမဖြစ်စေရဘူးယတရာသမေဘဝိတတိအနာဝိဇ္ဇတာသဖာသူရရောယတရာဆိုတာနေလို့ထိုင်လို့သွားလို့ လျှောင်းထိုင်ရသွားဣရိယာပုတ်၄ပါးဘဝကြီးမှာလူလူတွေရဲ့ကိုယ်ကာယလက်ပတ်နေတာဟာသွားလိုက်လျှောင်းလိုက်ထိုင်လိုက်အိတ်လိုက်စသဖြင့်ဒီဣရိယာပုတ်၄ပါးနဲ့လက်ပတ်လို့ရတာဣရိယာပုတ်တစ်ခုတည်းနဲ့နေရင်သူကမဖြစ်နိုင်နော်မဖြစ်နိုင်ထိုင်ကြီးနေလို့လည်းမရဘူးအိတ်ကြီးနေလို့လည်းမရဘူးသွားကြီးနေလို့လည်းမရဘူးလျှောင်းထိုင်ရသွား ဣတိယဘုတ်၄ပါးမျှတအောင်နေတာကိုယတရာလို့ခေါ်တယ်အဲ့ဒီကျမှဘဝဆက်နိုင်တယ်မျိုးဆိုပြိုကျပြိုလဲသွားနိုင်တဲ့ခန္ဓာအိမ်ကြီးကအနဝိသတာသဖာသူရရောစာကိုစားတဲ့အစာဟာကပြစ်ကင်းတာဖြစ်ပြစ်ကင်းတဲ့အစာဒါကတော့ခြုံငုံပြီးတော့ပြောလိုက်တာပြစ်မရှိတဲ့အစာနဲ့နောက်ဆုံးမှာအစာအာဟာရရဲ့အထောက်ကူရတဲ့အခါမှာဖာသူဝိဟာရာ လှုပ်လို့ကင်လို့ကောင်းတယ်နော်အလုံးလုံးနိုင်တယ်မောပန်းခြင်းမရှိဘူးတရားတရားအထုတ်ရင်လည်းတရားအထုတ်နိုင်တယ်အဲအမေဖေကိုပြုစုရင်လည်းပြုစုနိုင်တယ်ဟောကိုအကျိုးစီးပွားသူများအကျိုးစီးပွားကိုဆောင်ရွက်ရင်လည်းဆောင်ရွက်နိုင်တယ်ဆိုရက်ဒါတွေဟာဖာသူဝိဟာရပဲအဲ့ဒါတွေအတွက်လွယ်လွယ်ကူကူခန္ဓာကိုယ်သုံးချပြီးတော့လုံနိုင်ကိုင်နိုင်သွားတယ်လို့ဆိုလိုတာအဲ့တော့ဒီနေရာမှာ ဒီဝိတ္တရိမေကျမ်းကြီးကိုဖွင့်တဲ့ပရမတ္ထမင်စုသာလို့ခေါ်တဲ့ဝိတ္တရိမေမဟာတိကကျမ်းမှာအင်္ဂါရက်တွေကိုပေါင်းပြထားတာရှိတယ်။ဒါတော့ဘဟုတုတအနေနဲ့မှတ်ဖို့ပေါ့နော်။အခုအင်္ဂါရက်တွေကိုပေါင်းပြထားတဲ့အခါမှာအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အာဟာရလို့သူဆိုလို့လူတွေစားတဲ့အခါမှာမထားရမယ့်ရည်ရွယ်ချက်ထားရမယ့်ရည်ရွယ်ချက် အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အာဟာရလို့ဒါတော့ပါဠိနဲ့ပတ်သက်ပြီးတော့မှတ်သားခြင်းတဲ့ပုဂ္ဂိုလ်တွေအတွက်ထည့်ပြီးတော့မှတ်သားဖို့ပါနေဝတဝါယပြုလူပြောပါကစားဖို့မဟုတ်ဘူးဆိုတာတစ်ချက်နာမဒါယမန်ရဖို့မဟုတ်ဘူးဆိုတာတစ်ချက်နာမန္ဒနာယတန်စာဆင်ဖို့မဟုတ်ဘူးဆိုတာတစ်ချက်နာဝိဖုဒနာယလဘတင်တယ်မှုဆိုတာ မဟုတ်ဘူးဆိုတာဒါတစ်ချက်ဒါကပယ်တဲ့အင်္ဂါအနေနဲ့သူက၄ချက်နောက်တစ်ခုကဣမတကာယတထိတိယယာပနာယခန္ဓာအသက်တည်တံ့မြတ်တာဖို့ဆိုတာဒါတစ်ချက်ဝိန္ဒုပရတိယဗြဟ္မစရိယနှုတ်ခာယပင်မမှုကင်းပြီးတော့ အလုံးလုံးနိုင်မှုမြတ်သောခြင်းကိုကျင့်နိုင်မှုဆိုတာတစ်ချက်ဥရဏိသဝေဒနာပฏิဟင်္ဂါမိနဝိသဝေဒနာနောက်ပါတိတာမိဝေဒနာဟောင်းလဲဖယ်ရှားနိုင်ရမယ်ဝေဒနာအစ်ကိုလည်းမဖြစ်เสียရဘူးဆိုတာတစ်ချက်ယတရာသမေပဝိတတိဣရိယပထမြတ်တာပြီးတော့ကျမဖို့ဆိုတာဒါတစ်ချက်အလုံးပေါင်းတော့တရား ဒီထိအောင်ရှစ်ချက်လို့ဒီလိုသတ်မှတ်တယ်နော်နောက်ဆုံးနှစ်ခုကတော့အနဝိဇ္ဇတသဖာသဝိဟာရောစာဆိုတာတော့စားသုံးခြင်းရဲ့အကျိုးကျေးဇူးကိုဖော်ပြတာစားတဲ့အင်္ဂါရထဲမှာမပါဘူးအဲ့တော့ဆိုလိုတာကဒီရှစ်ချက်ခုပြောရတဲ့ရှစ်ချက်ကမထားရမယ့်ရည်ရွယ်ချက်၄မျိုးထားရမယ့်ရည်ရွယ်ချက်က ၄မျိုးအလုံး၈ခုလို့သူဆွတ်လို့တယ်နော်မထားသင့်တဲ့ရည်ရွယ်ချက်က၄မျိုးထားသင့်တဲ့ရည်ရွယ်ချက်က၄မျိုးနှစ်ခုပေါင်းတော့၈မျိုးကိုစားတဲ့အစာဟာအဲ့ထဲမှာဘောင်ဝင်သွားမယ်ဒါဘောစနေမတ်တစ်ညူးဆိုတာအစာရနဲ့ပတ်သက်ပြီးတိုင်းတာကိုသိတယ်ဆိုတာဒီဟာဒီအိဗယ်ကိုပြောပါတယ်လို့ရှင်နနာဒီလိုဖွင့်ပြရှင်နနာဖွင့်ပြတာဟာ သူသဘောနဲ့ဖွင့်ပြတာမဟုတ်ဘူးမြတ်စွာဘုရားဟောသမျှလည်းတုတ်တန်နေမှာဒီတိုင်းပဲဒါပိဋကတ်စာပေမှာတိတိကျကျဆိုထားတဲ့စကားလေးပဲเนาะတိတိကျကျဆိုထားတဲ့စကားလေးအဲ့တော့အစာအာဟာရနိုင်အတိုင်းတာကိုသိတယ်ဆိုတာဘာကို သိတာလဲလို့ပြောရင်မထားရမယ့်ရွေချက်ထားရမယ့်ရွေချက်အသိပညာဖြင့်သိတယ် သူတို့ဆိုလို့တဲ့နော်ပညာနဲ့စာမထားရမယ့်ရွေးချင်းထားရမယ့်ရွေးချင်းနောက်တစ်ခါစာပေကျမ်းကမှာနာမည်ကြီးတဲ့တီယိုကျော်မှာအထက်ကရာတွေခေတ်မှာတော်တော်နာမည်ကြီးခဲ့တဲ့မထေကြီးတစ်ပါးရှိတယ်မဟာသီဝမထေလို့ခေါ်တယ်အဲ့ဒီမဟာသီဝမထေရဲ့မိတ်ဆွေချက်ကတမှုထူးခြားတယ်အစာစားတယ်ဆိုတာတဲ့ နော်အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အစာဆိုတာတဲ့မထားရမယ့်ရည်ရွယ်ချက်၄ပါးကိုဖယ်လိုက်ပါတဲ့အဲ့ဒါအစာတဲ့ထဲမှာ မထားဘူးဆိုတာကြွတင်ပြီးတော့ဒီတီးရွယ်ချက်မျိုးနဲ့မစားဘူးထားရမယ့်ရည်ရွယ်ချက်၈မျိုးကိုသူကတွက်ပြတာထားရမယ့်ရည်ရွယ်ချက်၈မျိုးကဘာတော့လို့ဆိုတော့ခန္ဓာကိုယ်တည်တတ်မှုနော်ဒါတစ်ခု အသက်ဆက်နိုင်မှုယာပနာယဒါတခုဝိဟိန်သူပရတိယပင်မမှုကင်းမှုဒါတခုဗြဟ္မစရိယဒုက္ခယညတ်သောအကျင့်ကိုချစ်နိုင်ဖို့ဆိုတာဒါတခုဒါ၄ခုနောက်တစ်ခုကတော့ဥရဏိသဝေဒနာပฏิဟင်္ဂမိဝေဒနာဟောင်းကိုဖယ်ရှားမယ် နဝေစဝေဒနာနာဥပါတိတံပိဝေဒနာအသစ်ကိုမဖြစ်စေဘူးအဲ့တော့ဝေဒနာဟောင်းကိုဖယ်ရှားမယ်ဆိုတာတခုဝေဒနာအသစ်ကိုမဖြစ်စေဘူးဆိုတာတခုယတရာစမေဘောဣတတိဣရိယပထမြတ်တမယ်ဆိုတာတခုအနဝိဇ္ဇတာ အပြစ်ကင်းမှုကိုရရှိမယ်ဆိုတာတခုအဲ့ဒီက၄ခုပေါင်းလိုက်တော့၈ခု ဟာတုဝိဟာရောဆိုတာစားခြင်းရဲ့အာနိသင်အကျိုးကျေးဇူးကိုဖော်ပြတယ်လို့ဒီ analyze လုပ်တဲ့အခါမှာဒီပါဠိကို analyze လုပ်တဲ့အခါမှာအင်္ဂါ၈ပါးနဲ့ပြည့်စုံသော အာဟာရကိုစားသုံးတယ်လို့ဆိုတာဒီလေးပဲကိုဆိုလိုတယ်လို့ဒါမဟာသီဝမထေရရဲ့ရှင်းပြချက်ပေါ့နော်မဟာသီဝမထေရအများရဲ့ရှင်းပြချက်ကတော့ခုနက အဲ့တော့ဆိုလိုတာကတော့ဒီပိဋကတ်သုံးပုံမှာ ပါတဲ့ဒီရှင်းပြချက်တွေဟာအမှန်မှတိကျသေးချပြီးတော့ဒီတိုင်းခြုံလိုက်ငုံလိုက်မယ်ဆိုလို့ရှိရင်မထားရမယ့်ရည်ရွယ်ချက်နဲ့ထားရမယ့်ရည်ရွယ်ချက်ဖြစ်ပေါ်လာမယ့်အကျိုးကျေးဇူးဒါတွေကိုသိရှိတဲ့ပညာနဲ့အစာအာဟာရကိုစားပါလို့ဒီလိုဆိုလိုတယ်နော်ဒါပညာနဲ့သွားတဲ့ကိစ္စ ဒါမို့လို့မတ်တင်ညူဘောဇနိမတ်တင်ညူအစာစားတဲ့နေရာမှာ ပမာဏကိုသိတယ်ဆိုတာဒါပြောတာပမာဏကိုသိတယ်ဆိုတာပမာဏဆိုတာဒီအချက်တွေကိုပြောတာနော်ဒီချက်တွေပြောတာဝိကြခြင်းလို့ရှော့စားတာမျိုးတို့ဒါမျိုးမဟုတ်ဘူး तू อ่ะပမာဏအတိုင်းဒါဆိုတာဘယ်လောက်ဆိုတာဒီချက်တွေပါဖို့လိုတယ်ဒါတွေကိုသိဖို့အဲ့တော့ရည်ရွယ်ချက်တွေကအမှန်တမ်းကောင်းတယ် positive ဒါဘုရားဘာသာဝင်သူတော်စင်တွေဟာအမှန်မှသိသိသိလိုက်တဲ့အချက်တွေဖြစ်တယ်အဲ့တော့ဒါတွေသိတော့ခုနဘာအကျိုးရှိတော့ဆိုရင်ခုနပြောလို့ကြိုက်လို့စားတာဆိုတာမရှိတော့ဘူးเนาะကြိုက်လို့စားတာတို့တို့မမေမောမောစားတယ်ဆိုတာလည်းမရှိတော့ကိုနေမတည့်ဘူးဆိုရင်လည်းဖယ်နိုင်တယ်တည့်တယ်ဆိုရင်လည်းအတိုင်းတာတစ်ခုနဲ့စားနိုင်ဒါတိလို့ဆိုလို့တယ် နောက်ပိုင်းကျတော့ဒါကိုချုပ်ပြီးတော့ထေကရာတွေကအချင်းချုပ်ပြောတဲ့အခါကျတော့အတိုင်းတာဆိုတာသူတို့ကဘာရုံးလို့ဆိုတဲ့အခါမှာနောက်ပိုင်းပြောလာတဲ့စကားရက်တွေကတော့ပရိယေတနာပမာဏဒါဘုန်းကြီးတွေဆွမ်းခံတဲ့အခါမှာလည်းပဲကိုလွတ်တဲ့အတိုင်းဒါလောက်ပဲခံပါလို့ရှာပွေပါလို့သူတို့ဆိုလို့တယ်ဒါတခုပဋိခေနပမာဏ လက်ခံတာလည်းပဲကိုယ်အတိုင်းတာလေးတစ်ခုလောက်ပဲထည့်ပါ။ဟိုဘူဖေးစားရင်ကိုစားနိုင်တော့ပဲထည့်။အပိုးတွေသုံးမပြည့်နဲ့သူတို့ဆိုလို့ပဋိက္ခေနပမာဏအဲ့ဒီကိုကိုဝမ်းနဲ့ကိုချင်းချင်းတတ်တာ။နောက်ပရိဘောကစားတာလည်းပဲကိုနဲ့တိုင်အောင်ဘလောက်ဆိုရင်ကိုမှလုံလောက်ပြီဆိုရင်အဲ့ဒီတိုင်တာတစ်ခုနဲ့စားပါတဲ့။ဝိသေသနာကြံလို့စွန့်ပြည့်ရင်လည်း ပုံမောလောကြီးမဖြစ်အောင် တိုင်းတာတစ်ခုနဲ့ဆိုဆိုလိုတာကအစာအာဟာရနဲ့ပတ်သက်ပြီးဒါနောက်ပိုင်းကျတော့အလေလွင့်ထိမ့်သိမ့်တာတွေပါထည့်ပြီးတော့ပါလာတယ်နော်ထည့်ပြီးပါလာအဓိကကတော့ခုနထားရမယ့်ရည်ရွယ်ချက်နဲ့မထားရမယ့်ရည်ရွယ်ချက်တွေကသိဖို့ရအဓိကအဲ့ရည်ရွယ်ချက်တွေနဲ့စာရမယ်လို့ဆိုနောက်ပိုင်းကျတော့ရှာဖွေခြင်း လက်ခံခြင်းအသုံးပြုခြင်းစွန့်ပစ်ခြင်းဆိုတဲ့ဟာတွေကိုအတိုင်းအတာထဲမှာထည့်သွင်းပြီးတော့လာတယ်ဆိုတာတွေ့နေရတယ်နော်ဒီပုတ်ကိုဖွင့်တဲ့အခါမှာဘောစနေအစာအာဟာရစားတဲ့အခါမှာမတ်တင်ညူအတိုင်းအတာကိုသိသူဖြစ်ရမယ်ဆိုတာဒီဟာကိုမြတ်စွာဒီရှန္ဒနာကရှင်းပြတာဒါဟာလူတွေအတွက်နေ့စဉ်အမြဲတမ်းအရေးကြီးပါတယ်လို့ဘောဇင်ဟာဘယ်လောက်ထိအရေးကြီးတုံးဆိုတော့ လူတွေကအသက်ရှိမှု မရှိမှုမှာဒီကံတရားပေါ်မှာတည်တယ်လို့ပြောနေကြတယ်အမှန်ကတော့ဖမာစကားအရကြည့်လိုက်မယ်ဆိုရင်ဥစ္စာကံဆောင်အသက်ဉာဏ်ဆောင်ဥစ္စာကံဆောင်ဆိုတဲ့စကားရှိတယ်နော်အသက်ဉာဏ်ဆောင်ဆိုတာအဓိကကတော့စားရတောက်တာနဲ့ပတ်သက်တယ်အသက်ရှိမှုမရှိမှုမှာ အကြောင်းနှစ်ခုရှိတယ်ပြစ္ဆုတ်ပံအကြောင်းနှစ်ခုရှိတယ်အတိတ်အကြောင်းကတော့ကံပေါ့ဒါကံပေးထားတဲ့ဟာအတိတ်အကြောင်းသို့တော့လက်ရှိပြစ္ဆုတ်ပံအကြောင်းကပို့ပြီးတော့အရေးကြီးတယ်အဲ့ဒါဘာလို့ဆိုရင်ဥဒုနဲ့ဘောဇင်ကိုနဲ့တင့်တော်တဲ့ရာသီဥဒုမနေမယ်ကိုနဲ့တင့်တော်တဲ့အစာအိုးသာစားမယ်ဆိုလို့ရှိရင် အသက်ဟာရှည်နိုင်တယ်လို့ဆိုလိုတယ်အသက်ရှည်ခြင်းတိုခြင်းသည်ဥတုနဲ့အာဟာရပေါ်မှာမူတည်တယ်လို့သူတို့ဆိုတယ်ဥတုနာဘောစနေနာအာယုဟာယတိပိဝဋ္ဌတိပိတဲ့ဥတုနဲ့အာရပေါ်မှာအမိပြုပြီးတော့အသက်ဟာရှည်တဲ့အခါရှည်တယ်တိုးတဲ့အခါတိုးတယ်လူတယောက်မှလည်းပဲထို့တူပဲဥတုအာရကိုမိပြီးတော့အသက်ရှည်ခြင်းအသက်တိုးခြင်းဆိုတာဖြစ်တယ်အဲ့တော့ အသက်ညံဆောင်လို့ဆိုတာဟာအဓိကအားဖြင့်ကိုယ်နဲ့သိမသိအစာအာဟာရကိုယ်နဲ့သွားတဲ့မသွားတဲ့လှုပ်တဲ့မလှုပ်တဲ့နေသေးမနေသေးဆိုတာလည်းစပြီးတော့အတိညာအသက်ကိုရှင်းစေနိုင်တယ်လို့ဆိုနိုင်တယ်ပေါ့နော်အဲ့တော့ကံကအဓိကမဟုတ်ဘူးလားလို့မေးစရာရှိကောင်း ရှိလိမ့်မယ်မေးကောင်းမေးလိမ့်မယ်ကံကအဓိကမဟုတ်ဘူးအသက်ရှိဖို့အတွက်ကံကအဓိကမဟုတ်ဘူး ဥပမာရှင်းတာတခုပြောပြဖရာဖြစ်ဖို့ပါရမီဖြည့်တယ်ဆိုတာကံညာတူတယ်ပါရမီ7ပါးဆိုပါစို့ကသဗ္ဗမြတ်စွာဘုရားအလောင်းကောရမမြတ်စွာဘုရားအလောင်းဒီနှစ်စုကိုပဲစဉ်းစားကြည့်နှစ်စုစလုံးဟာအလောင်းတော်ဘွားကပါရမီဖြည့်ခဲ့ကြရတာတူတူပဲလေးသိင်ခြင်းတဲ့ကဘာတသိပါရမီဖြည့်ရတယ်ဟုတ်ပြီ ဖះဘုရားရောက်လာတဲ့အခါမှာကတ္တဝဖះအလောင်းကအသက်2000တန်းမှာဘုန်းတို့အသက်2000နေရတယ်ပေါ့ဒီပါနေရတယ်ကောရမမြတ်စွာဘုရားရဲ့အလောင်းကြတော့အသက်100တန်းမှာပွင့်တော့တက်တော့80ပဲနေရအဲ့ဒါဘယ်သူကဆုံးဖြတ်တာလဲကံရင်းတုမဲ့ဆိုလို့ရှိရင်ကောရမဘုရားအလောင်းလဲ2000နေရမှာပေါ့ဒီကဘာမှာပွင့်တော်တဲ့ဘုရားလေးဆိုလို့ရှိရင် ကကုသနာမြတ်စွာဘုရားကတက်တော်၄000ကောဏဂုဏမြတ်စွာဘုရားတက်တော်3000ကသဗ္ဗမြတ်စွာဘုရားက2000ကောရဝမြတ်စွာဘုရားက80ဘာဖြစ်လို့ကံရင်းတူရဲ့တန်းနဲ့ဘသူကနေပြီးတော့ဒီတက်တန်းတွေကိုကွက်ပြချနာအောင် လုပ်တယ်လေလို့ဆိုတော့အဖြေထုတ်တဲ့အခါမှာခုနဥတုနဲ့ဘောစဉ်ဒီနှစ်ခုနဲ့ဖြေထုတ်ပြီးဟော ကသဗ္ဗဘုရားတို့ကကုသနာမြတ်စွာဘုရားတို့အဲ့ဒီဘုရားတွေလက်ထက်ကရာသီဥတုဟာအသက်ကိုရှည်စေနိုင်တယ်အဲ့ဒီရာသီဥတုမှာ စိုက်ပျိုးတဲ့သီးနှံတွေအာဟာရတွေကအသက်2000ထိအောင်ထိမ့်သိမ်းဆောက်ရှောက်နိုင်တယ်ပိန်တိန်လုပ်နိုင်တယ်ပေါ့ sustain လုပ်နိုင်တယ်ပေါ့ကိုရောဘုရားဆော့ဘုရားလက်ထက်ကြတော့ရာသီဥတုတွေကမကောင်းတော့ဘူးမကောင်းသည့်အတွက်ကြောင့်အဲ့ဒီရာသီဥတုပေါ်မှာမှီပြီးတော့စိုက်ပျိုးရတဲ့သီးနှံတွေရဲ့အစီဩဇာဟာ လူတယောက်ရဲ့အသက်ကိုတရားတရားဆုံးဆုံးလောက်ပဲထိနိုင်တယ်တရား300ထိအောင်မရောက်နိုင်တော့ဘူးအာဟာရမထိနိုင်တာလို့သူဆိုလို့တယ်အဲ့တော့ရှင်းရှင်းလေးဥပမာတစ်ခုကြည့်လိုက်ကံနဲ့ဆက်ဟပ်ပြီးတော့ကြည့်အောင်မျိုးစိတ်လေးတစ်ခုဆိုတာတရေပင်ကမျိုးစိတ်လေးတစ်ခုတရေစိတ်လေးတစ်ခုစိုက်လိုက်စိုက်ပြီးရင်အဲ့ဒီတရေစိတ်လေးကသူကသူပုတ်သွားတာ ချိန်တန်တော့ပျက်စီးသွားပြီမရှိတော့ဒါဖြင့်ဒီတရေပင်ရှင်သန်မှုအတွက်ဘယ်သူကထိန်းနေတာတော့ဆိုခုနကုတုနဲ့ရေနဲ့ပြေကနေထိန်းနေတာခုကိစ္စအောက်ဆီဂျင်တို့ဘာလို့အကုန်ပါမှာပေါ့နော်ရေမြေကထိန်းနေရေမြေကောင်းရင်ကောင်းသလောက်ဒီသေပင်ကြီးကကြီးတယ်ကြာရှည်တယ်မျိုးစေ့ကကန်တဲ့အလားသဏ္ဍာန်တူတယ်ရေမြေကခုနဥဒုအာဟာရနဲ့အလားသဏ္ဍာန်တူတယ်ဘုန်းကြီးတို့ဘဝလည်းဒီတိုင်းပဲအတိတ်ကနေမျိုးစေ့ချပြီးလို့ဘဝရလာပြီ အဲ့ဒီဘဝရလာတော့ကံကသူ့လို့လောက်တာပြီးသွားပြီအဓိကပရိသေတွေကိုဖြစ်စေတဲ့ကံကသူ့လို့သူပြီးသွားပြီဆက်လက်ထိန်းသွားတာဘာလို့ဆိုဥဒုနဲ့အာဟာရဆက်ထိန်းသွားတာဒါမို့ရာသီဥဒုကောင်းတဲ့နေရာမှာ မွေးဖွားတဲ့အစာအာဟာရကောင်းတဲ့နေရာမှာလူတွေဆိုတော့ထွားထွားကြိုင်ကြိုင်ဆူဆူပြည့်ပြည့်ကြီးနော်ရာသီဥဒုမကောင်းတဲ့နေရာတို့ခုနအဲ့ဒါအာဟာရညံ့ဖြစ်တဲ့နေရာတို့ဆိုပိမ့်ပိမ့်လီလီဖြစ်သွား အဲ့တော့သစ်ပင်တပင်ဟာအမြင်နဲ့ရေကနေထိမ့်နေသလိုပဲလူတွေရဲ့ဘဝကိုလည်းပဲဥတုနဲ့အာရာထိမ့်နေတယ်ဆိုတဲ့သဘောလေးကိုသဘောပေါက်ဖို့လိုတယ်ပေါ့ဒါဒါကြောင့်မို့ဒီကနေ့ဘောဇနိမတ္တညူဆိုတာနဲ့ပတ်သက်ပြီးတော့ရှင်းနေဟောကြားတာဖြစ်တယ်အဲ့တော့ဒီဘောဇနိမတ္တညူဆိုတဲ့ကျင့်စဉ်ဟာအမှန်တမ်းအရေးကြီးလို့ဒီကနေ့ခေတ်မှာတောင်မှပဲဒီ အတိုင်းအတာတစ်ခုပမာဏတစ်ခုသိတာကအစာအစာအာဟာရပေါ်မှာကိုယ်နဲ့တင့်တော်ရုံစားနိုင်တဲ့အသိဉာဏ်ဟာအကျမ်းမရေးအတွက်များစွာအထောက်အကူဖြစ်တယ်ဆိုတာနော် intermittent fasting ဆိုတာရှိတယ်လို့ပဲရသော်ဘုရားသခင် ကိုရမြတ်ကယဟန်တွေကိုဟောတယ်ငါဟာတစ်ထပ်ပဲစားတယ်ဒါကြောင့်ငါကျမ်းမာတယ်ပေါ်ပါတယ်ဟိုအထိုင်ထသွက်လက်တဲ့ယောဂကင်းတယ်လို့မြတ်စွာဘုရားဟောတာ ထူးသဖြင့်အစာရအလွန်ကျွံစားခြင်းကြောင့်ယောဂရကြတာတွေများနေတယ်လို့ပြောနိုင်တယ်ပေါ့နော်အဲ့တော့ယောဂမရချင်ရင်ယောဂသက်သာခြင်းကိုယ်နဲ့သင်တော်တဲ့အစာရကိုစားမယ်အတိုင်းအတာလေးတစ်ခုနဲ့အသိပညာနဲ့စားမယ်ဆိုလို့ရှိရင်တော့ဒီချင့်စဉ်ဟာကျမ်းမာမှုကိုထောက်ကူပြုပြီးတော့ကိုယ်ရည်မှန်းချက်ပေါင်းတဲ့ကိုရရှိနိုင်တယ်ဆိုတဲ့ချင့်စဉ်တစ်ခုဖြစ်လို့အရေးတကြီးဘောဇနိမတ္တညုကို မြတ်စွာဘုရားကကျင့်စဉ်ထဲမှာထည့်သွင်းပြီးတော့တေခါပုဂ္ဂိုလ်တွေကျင့်ရမယ်အကျင့်ကိုထည့်သွင်းပြီးခေါ်ကြားထားတာဖြစ်တဲ့ရှင်အနန္ဒမထေရမြတ်ကလည်းဒီအကြောင်းတွေကိုမြတ်စွာဘုရားစီကလီးရပြီးတော့ထည့်သွင်းဟောကြားတာဖြစ်လို့နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်တွေဟာဒီအချက်ကိုအလေးနဲ့ထားပြီးတော့ဒီအချက်ဟာနိဗ္ဗာန်ရောက်ဖို့ရအတွက်များစွာထောက်ကူပြုတဲ့ချက်ဖြစ်တယ်ဆိုတော့ကိုယ်စီကိုယ်စီသဘောကျပြီးဘောဇနိမတ်တင်ယူဖြစ်အောင် ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း